အခန်းကြီး34အငယ်1မှ3တပန်းသာရဖျားကအရင်ကြောက်ပြားနှစ်ပြားနှင့်တူအောင်ကြောက်ပြားနှစ်ပြားကို ခုတ်လောတင်ချိုးဖဲ့သောအရင်ကြောက်ပြား၌စကားပါသည့်အတိုင်းနောက်ကြောက်ပြားပေါ်မှငါရေးထားမည်။နက်ဖြန်နန်နှင့်တင်သည်အသင့်နေလျက်တိနာတောင်ပေါ်သို့တက်၍တောင်ထိပ်၌ငါရှိမှကိုကိုပြလော့။တင်နှင့်အတူအဘဲသူမျှမတက်ရ။တောင်တပြင် လုံးကို လူမထင်မရှားစေနှင့်။ တောင်ခြေရင်း၌သိုးနွားတို့ကို ကျက်စားရာမပြုစေနှင့်ဟုမောရှေအားမိန့်တော်မူ၏။4ထာဝရဘုရားမိန့်တော်မူသည်အတိုင်း၊အရင်ကျောက်ပြားနှင့်တူအောင်ကျောက်ပြားနှစ်ပြားကို ခုတ်ပြီးမှ၊မောရှေသည်နံနက်စောစောထ၍ထိုကျောက်ပြားနှစ်ပြားကိုကိုင်လျက်သိနာတောင်ပေါ်သို့တက်လေ၏။5ထာဝရဘုရားသည် မိုဃ်းတိမ်ဖြင့်ဆင်းသက်၍၊ထိုအရပ်၌မောရှေအနားမှာရပ်လျက် ဒါဝရဖျား၏နာမတော်ကိုကြွေးကြော်တော်မူ၏ဒါဝရဖျားသည်မောရှေရှေ့၌ကြွသွားတော်မူလျက်ဒါဝရဖျားဒါဝရဖျားချစ်တနာခြင်းမေတ္တာကရုဏာနှင့်ပြည့်စုံ၍စိတ်ရှိခြင်းယေရှုပြုခြင်းတစ္ဆာဆောင်ခြင်းနှင့်ကြွယ်ဝတော်မူထသော အထောင်အပေါင်းများသော သူတို့အားတနာခြင်းယေရှုတရားကိုစောင့်တော်မူထသောအဓမ္မကျင့်ခြင်းတရားတော်ကိုလွန်ကျူးခြင်း ပြစ်မှားခြင်းအပြစ်တို့ကို ဖြေလွတ်တော်လည်းအချီးနီးတက်သက်ဖြေလွတ်တော်မမူထသောသားစဉ်မြေးဆက်တတိယဆက်စတုထအဆက်တိုင်အောင်အဖရိအပြစ်ကိုသားတို့၌ဆက်ပေးစီရင်တော်မူသောဘုရားသခင်ဟုကြွေးကြော်တော်မူ၏မောရှိသည်အလင်းမြန်ဥညွတ်ချ၍ကိုးကွယ်လျက် အိုဘုရားရှင်အကျွန်ုပ်သည်ရှေ့တော်၌မျက်နာရလျင်အကျွန်ုပ်ရှင်သည်အကျွန်ုပ်တို့နှင့်အတူကြွတော်မူပါစေသော အကျွန်ုပ်တောင်းပန်ပါ၏။ဤလူမျိုးသည်လည်ပင်းခိုင်မာသော အမျိုးဖြစ်သော်လည်း၊အကျွန်ုပ်တို့ပြစ်မှားမိသောဒုစရိုက်အပြစ်များကို လွှတ်၍အကျွန်ုပ်တို့ကိုကိုယ်တော်အမွေဥစ္စာဘို့သိမ်းယူတော်မူပါဟုလျှောက်လျှင်၊ထာဝရဘုရားက၊ကြည့်ရှုလော့။ငါပဋိညာဉ်ပြု၏။မြေကြီးပေါ်မှာလူမျိုး၌မပြုစဖူးသောအံ့ဘွယ်သောအမှုတို့ကို သင်ဤလူမျိုးရှိမှငါပြုမည်သင်တို့အဖို့ငါထာဝရဘုရားပြုရသောအမှုသည်ကြောက်မဲ့ဖွယ်သောအမှုဖြစ်ကြောင်းကိုသင်ပေါင်းဖော်သောလူအပေါင်းတို့သည်မြင်ရကြလိမ့်မည်ယနေ့ငါမှားထားသောစကားကို မှတ်လော့တင့်ရှိမှ အာမောရိလူ ခန္ဒနီလူ ဟိတိလူဖေရစီလူဟိဝီလူယေဗုတိလူတို့ကိုငါနှင်ထုတ်မည်တင်းဒီယခုတွားသောပြည်သူပြည်သားတို့နှင့်မိတ္တဟာယဖွဲ့သည်ဖြင့် သင့်အလယ်၌တိုက်မိ၍လဲเสียအကြောင်းမဖြစ်စေခြင်းငှာကိုကိုကိုသတိပြုလော့သူတို့ရစ်ပလင်များကိုဖျက်ဆီးရမည်သူတို့ရုတ်ထုဆင်းသူများကိုချိုးဖဲ့ရမည်သူတို့အာရှယက်ပင်များကိုခုတ်လဲရမည်အခြားသောဖျားကိုတင်းသည်မကိုးကွယ်ရအပြစ်ရှိယုံလွယ်အမည်ရှိသောသာဝရဖျားသည် အပြစ်ရှိသည်ဟုယုံလွယ်သောဖျားသခင်ဖြစ်တော်မူ၏ တင်သည်ထိုပြည်သူပြည်သားတို့နှင့်မိတ္တဟာယဖွဲ့သည်ဖြင့်သူတို့သည်မိမိတို့ဖျားနှင့်မှားယွင်းခြင်းကိုပြု၍ထိုဖျားတို့အားရစ်ပူဇော်သောအခါတင့်ကိုခေါ်၍တင်သည်ထိုရစ်ကောင်ကိုစားမိဟု၍၎င်းတင်သည်သူတို့သမီးများကိုယူ၍ကိုသားတို့နှင့်ထိမ်းမြန်းပေးစားသည်ဖြင့်ထိုသမီးတို့သည်မိမိတို့ဖျားနှင့်မှားယွင်းခြင်းကိုပြု၍ သင်၏သားတို့ကိုထိုဘုရားတို့နှင့်မှားယွင်းစေမည်ဟူ၍၎င်းစိုးရိမ်စရာရှိ၏။သင်သည်ကိုယ်အဘို့သွန်းသောဘုရားတို့ကိုမလုပ်ရ။18သင်သည်အဗိဗလ၌အဲဂုတ္တုပြည်မှထွက်သောကြောင့်၊ငါပညတ်သည်အတိုင်း၊အဗိဗလတွင်ခုနစ်ရက်ပတ်လုံးတဆေးမဲ့မုန့်ကိုစား၍အဇုမပွဲကိုခံရမည်။သားဦးအပေါင်းတို့သည်ငါ့ဥစ္စာဖြစ်ကြ၏။ ။တင်းဤတိရစ္ဆာန်တို့တွင်လည်းနွားဖြစ်စေ၊တိုးဖြစ်စေ၊သားဥအပေါင်းတို့သည်ငါဥစ္စာဖြစ်ကြ၏။တို့ရတွင်မြဲသားဥကိုတိုးတငယ်နှင့် ရွေးယူရမည်။မရွေးလိုလျင်မြဲတငယ်ဤလေပင်ကို ချိုးရမည်။တင်းဤသားဥအပေါင်းတို့ကို ရွေးရမည်။ငါထံသို့အဘယ်သူမျှလက်ချီမပေါ်မလာရ။၆ရက်ပတ်လုံးအလုလုရမည်။တတ္တမတည်းရ၌ညင်ဝတ်စွာနေရမည်။ လေလောက်ရာကာလအတိနံတိညာကာလဖြစ်တော်လဲတတ္တမနေ့ရ၌ငြိမ်ဝတ်စွာနေရမည်ဂျုံစပါးကိုတိမ့်ဆရှိသည့်ကာလခုနတည်င်းပွဲကို၎င်းနှစ်လဲသောအခါတူထားပွဲကို၎င်းခံရမည်အငယ်23မှ28တင်တို့အမျိုးသားယောက်ျားအပေါင်းတို့သည်ဤဒေလအမျိုး၏ဖျားသခင်ဒီဟုသောသာရရှင်ဖျားသခင်ရှေ့တော်၌ တနှစ်လျင်သုံးကြိမ်မျက်နှာပြရကြမည်တပားမျိုးသားများကိုတင်တို့ရှိကငါနှင်ထုတ်၍တင်တို့နေရာနေကိုငါကျဲစေမည်တင်းဖျားသခင်သာရဖျားရှိတော်၌တနှစ်တွင်သုံးကြိမ်မျက်နှာပြသွားသောအခါတင်ဤမြေကိုအဘယ်သူမျှမတတ်မဲ့ရငါရစ်ကောင်အသွေးကိုတဆေးနှင့်ရော၍မပူဇော်ရ ပတ္တခါပွဲရစ်ကောင်ကိုနံနဲ့တိုင်အောင်မကျွင်းစေရတင်းဤမြေ၌ဦးတီးသောအတီးနှံအကောင်းဆုံးကိုတင်းဘုရားသခင်သာရဖျား၏အိမ်တော်တဲသို့ဆောင်သွင်းရမည်စိတ်တငယ်ကို အမိနှုတ်ရည်နှင့်မပြုတ်မချစ်ရဤစကားများကိုရေးထားလော့ဤစကားများလာသည့်အတိုင်းတင်မဆ၍ဤတွေလအမျိုးနှင့်ငါပရိညင်ပြုသည်ဟု မောရှိအားမိန်တော်မူ၏ ထိုအရက်မှမောရှိသည် အစာကိုမစားရေကိုမတောက်ဘဲအရက်40ပတ်လုံးသာရဖျားထံတော်၌နေလေ၏ကြောက်ပြားပေါ်မှာပရိညင်စကားပညတ်တော်10ပါးကို ရေးထားတော်မူ၏29မှ35မောရှိသည်တက်တေခံကျက်ကြောက်ပြားနှစ်ပြားကိုကင်လျက်တိညာတောင်ပေါ်မှဆင်းသက်တော်ခါမိမိနှင့်ဖျားသခင်နှုတ်ဆက်တော်မူသောကြောင့် မိမိမျက်နှာအရေထွန်းပကြောင်းကိုမိမိမသိအာယုန်နှင့်ဣတရေလမျိုးသားအပေါင်းတို့သည် မောရှေကိုမြင်သောအခါသူ၏မျက်နှာအရေထွန်းပသောကြောင့်သူတို့သည် မချင်းမကပ်ဝင့်ကြ မောရှေသည် သူတို့ကိုခေါ်၍အာယုန်နှင့်ပရိသတ်သူကြီးတို့သည် ချင်းကပ်ကြလျင် မောရှေသည်နှုတ်ဆက်လေ၏ထိုနောက်ဣဒရေလမျိုးသားအပေါင်းတို့သည် ချင်းကပ်ကြလျင်တိနာတောင်ပေါ်မှသာရဖျား မိန်တော်မူသမျှတို့ကို သူတို့အားဆင့်ဆိုလေ၏။မောရှေသည်သူတို့အားဟောပြော၍မပြီးမှီမိမိမျက်နှာကို ဖုံးအုပ်လေ၏။ထာဝရဘုရားရှေ့တော်သို့ဝင်၍လျှောက်သောအခါ၊မထွက်မှီတိုင်အောင်မျက်နှာဖုံးကိုချွတ်ထား၏။တဖန်ထွက်၍အမိန့်တော်ကိုဣသရေလအမျိုးသားတို့အားဆင့်ဆို၏။သူတို့မျက်နှာအရေထွန်းပကြောင်းကိုဣသရေလအမျိုးသားတို့သည်မြင်ကြလျှင်၊တဖန်အထဲသို့ဝင် မရှောက်မီတိုင်အောင်မိမိမျက်နှာကိုဖုံးအုပ်ပြန်၏